2023ခုနှစ်ဇန်နဝါရီလ23ရက်တောက်ကြနေ့ညနေပိုင်းသဘောတရားရေဟာအပိုင်း320နေ့ညနေပိုင်းသဘောတရားရေဟာပိုင်းနေနဲ့သုံးချကျင်လာမြတ်ပဋ္ဌာန်းပိုင်း53အာရပစ္စယောပိုင်း9ဒီနေ့ဆက်လက်သင်ကြားပို့ချပေးပါမယ်အရင်ဘက်ကဘုန်းကြီးတို့နိရဏဝကတန်ရုပ် ပုဒ္ဓမန်သူပမာတုတ်နာယုပရမအုပ်သာမဏ322အဲ့ဒီသုံးလေးသင်ကြားဖို့ချပေးခဲ့ပါတယ်တရားကျင့်မဲ့ပုဂ္ဂိုလ်များဒီသုံးလေးနားလေသဘောပေါက်လေ့လာထိုင်ကောင်းတယ်နော်ဗုဒ္ဓမန္တမသုံးဆိုပြီးတော့အရာဟောတာဒီဓမ္မဆုံးကဒီအာရ၄ပါးနဲ့ဥပမာများဆိုပြီးတော့ အဲ့ဒီသုံးလေးအချင်းချင်းပြန်ကြည့်မယ်နော်ဘုရားကဗြဟ္မာဆုံးကပလီကာရအာဟာရကိုဟုတ်လားဘယ်လိုကိုကထင်မှတ်ပြီးကျင့်သုံးရမလဲအစာတောက်ဆိုနေ့တိုင်းစားကြတော့မစားလို့မမရစားမှပဲဟောနိုင်မယ်ပြောနိုင်မယ်ကျင့်နိုင်မယ်ဒါကြောင့်မို့စားတော့ကလည်းမဖြစ်မနေလိုရတာဒီတော့ အစားတော့စားတဲ့အခါကျဘယ်လိုစားမလဲကမလီအာရစားသုံးတဲ့အခါစားရတွေစားသုံးတဲ့အခါမှာတည်သွားတဲ့သားငယ်လေးအသားလိုပေါ့လေနေဥမာပေးသွားတော့အဲ့ဒီလိုဉာဏ်ဖြင့်ဆင်ញင်သားငယ်လေးစားစားရတယ်လို့ပဲဉာဏ်ဖြင့်ဆင်ញင်စားရမယ်အဲ့ဒီမှသာလေဒီအာယုံ၅ပါးကံမဂုဏ်တရားကိုအစာဟာရနဲ့ပတ်သက်တဏှာမဖြစ်တော့ အာယုံ၅ပါးကာမဂုဏ်တရားနဲ့တဏှာမဖြစ်တော့တဏှာဖယ်ရှားနေတော့ဒါကအာရကပလိကာရဟာရအတွက်နောက်ဘုရားဗာမိလဲဖတ်တာဖတ်တာဟာရကျဘယ်လိုကိုယ်ကစိတ်ထဲမှာထင်မှတ်ပြီးထားရမလဲဖတ်တာဟာရကျတော့အရေးကုန်ခွာထွားတဲ့နွားလို့သမထအယုံခေါ်ထားတဲ့နွားကြတော့ ခြားပုဂ္ဂိုလ်တခြားတ attva တွေလာကြိုက်ကြခဲကြအဲ့မှာခံခဲ့တဲ့ဒုက္ခဝိနာတွေပြင်းထန်စွာခံစားရတော့ဒီဘဒ္ဒဟာရလည်းအဲ့ဒီလိုအရေးကုန်ခွာတာတဲ့နွားလိုပဲဒါကိုသိအောင်မှားတော့အဲတော့ဖတ်တာကြောင့်ဘုပါပြီလို့ဝေဒနာဝေဒနာကြောင့်တဏှာပေါ့အဲတော့ဖတ်တာ ဟိုပြအောင်ရှုဝေဒနာမဖြစ်ဘူးပေါ့ဝေဒနာပြအောင်ရှုနိုင်ရင်တဏှာမဖြစ်ဘူးပေါ့တကယ်လို့ကိုကဖတ်တာမှလည်းမရှုနိုင်ဝေဒနာမှလည်းဖတ်တာကြောင့်ဖြစ်တော့ဝေဒနာလည်းမရှုနိုင်ဝေဒနာကြောင့်ဖြစ်တဲ့တဏှာလည်းမရှုနိုင်ဟိုဘဝတန်တရားကြီးလည်းပြန်ရဝေယုံနာတိမွေယုံနာတိဒီလိုဆက်ဖြစ်ကုန်တော့မဆုံးနိုင်တော့ဘူးဒါကြောင့်မို့ဖတ်တာကိုအယူကုန်ခွာထားတဲ့နွားကဲ့သို့စိတ်ထဲမှာညာနာမြင်အောင်ကြည့်ပြီး အဲတရားရှုမှတ်ရမယ်မနောတင်စေတနာဟာစေတနာပါပဲဒါကြတော့ဘာနဲ့ဥမာပေးတာလဲဆိုဘုရားရှင်ကမိကြီးတွင်ကဲ့သို့မှတ်ရမယ်မိကြီးတွင်နဲ့ကိုပြစ်ချခံရပြီပူလောင်တော့ဘဝတကူရလာပြီဆိုရင်မိကြီးတွင်နဲ့ပြစ်ချသလိုမွေးဥနာတိဒုက္ခတွေကြုံတော့ဒါဒါဒါရင်လားဆိုမဟုတ်ဆိုရင်ဘူးဆိုငိုကြွေးဟိုကိုဆင်းရဲစိတ်ဆင်းရဲ စိတ်ပူလောင်မူးမိဒါတွေကုန်ကြုံရအောင် ပြဿနာမျိုးစုံကြုံတော့အကြောင်းမို့ဒီစေတနာဆိုတာကိုလေကိုကနားလည်သဘောပေါက်စေတနာကိုကနားလည်သဘောပေါက်နေဟုတ်လားတဏပိုင်ချန်သိတဏကိုလည်းစေနာကိုကိုနားလည်သဘောတဏပိုင်ချန်ပိုင်တဏပယ်သွားရင်ဒါပြေဝကိစ္စမရှိလို့ဒီလိုမျိုး ဝိညာဏဟာရကြတော့ဘယ်လိုနှလုံးသွင်းပြီးတော့သိရမလဲဆိုလှံပြအထိုးခံတဲ့ရာဇဝတာလူမိုက်သားလို့ပြောလို့ခြင်းလှံပြထိုးခံတဲ့ပုဂ္ဂိုလ်ကြတော့ဆင်းရဲတာဘဝတကူရလာရင်ယုံနာနေရယုံနာနေရလာရင်ဆင်းရဲဒုက္ခမျိုးစုံကြုံတော့မွေအိုနာသိဆိုရင်ပူဆွေးငွေကြွေတာတွေကြုံတော့ဒါဘာဖြစ်လို့လဲဆို ဝိညာဉ်ပရိသဏေဝိညာဉ်ဆိုတော့ဘဝတစ်ခုရလာလို့ဒါဝိညာဉ်ပြပန်းချတိဝိညာဉ်ဝိညာဏပြနာမရူပနာမရူပဝိညာဏဒါအပြညာလာလာဖြစ်တယ်ဒါတွေကိုကိုယ်ပိုင်ပိုင်နိုင်နိုင်သိအောင်ရှုမှတ်နိုင်ရင်တော့ဒါတွေမဖြစ်တဲ့နေရာနိဗ္ဗာန်ရောက်သွားတယ်ဒီတော့ကအောက်ကိုဆက်ကြည့်မယ်ဒီတော့ဟောပုံကြီးကအဘိဓမ္မာ ဟောတာတော့သုတ်တံပဲနော်တန်ယုတ်တဏီ နိဒာနဝကတိုင်းမှာဟောတာဘာနဲ့သွားတူလဲဒီတော့ဟောအဘိဓမ္မာနဲ့သွားတူတာဘိဓမ္မာဟောစင်နော်အဲကြောင့်ဘိဓမ္မာနဲ့တူတယ်ဆိုမှချက်လေးရေးတာအဲဒီတော့ကိုပြန်ကြည့်မယ်နော်ဒီတုတ်ထဲမှာပထမဆုံးကတော့ဖတ်တာဟာတော့ဒါယုတ်တရားပေါ့ကျန်တဲ့အာဟာရသုံးပါးကဖတ်တာရဲ့စေတနာရဲ့ဝိညာဉ်ရဲ့ခုနတုတ်လေးပြန်ကြည့်တာနော်ခုနတုတ်လေးပြန်ကြည့်ပထမဆုံးဟောတာဘုရားကပါလဲဖတ်တာဟာရလို့ဟောတာ ဒုတိယကြတော့ဟုတ်လေပထမဆုံးကပလီကာရဟာရနော်ဒုတိယကြဖတ်တာတတိယကြစေရနာဟာရတတိယသရုတ်ထကြဝိညာဏဟာရဒီသုံးနော်ဒီကရုပ်ကတော့ထားတော့ပေါ့ဗျာရုပ်ကြောင့်ဘုန်းကြီးဒီခန္ဓာကိုယ်ပြတာအလုံးသိတယ်ကျန်တဲ့နာအာရသုံးခုရှိနေနာအာရသုံးခုရှိနေတော့ဒါလေးကို ဆက်ကြည့်ခြင်းတော့နော်ဒီ ထတ္တစေနာဝိညာဉ်သာနာရတရားသုံးခုတွေကနေပြီးတော့သူတို့ရဲ့ရှင်မောရှင်မဲ့စိတ်တစိတ်တွေစိတ်စစ်သားယုတ်တွေကိုအဲမှာသူကခြေစုပ်ပြုလိုက်တဲ့အခါကျတော့ဘာဖြစ်လဲအာရတ္တိနဲ့ပဲခြေစုပ်ပြုမယ်နော်ဖတ်တာဆိုသာဇာတအတူတူကဖြစ်ပြီးတော့လဲသာဇာတတတ္တိပြန်ခြေစုပ်ပြုတယ်ချင်းချင်းပြန်ပြန်လာလာနဲ့ခြေစုပ်ပြုနိုင်တယ်အညာမညာတတ္တိမိယာအနေနဲ့လဲခြေပြန်နေတဲ့တတ္တိဟုတ်လားအတူတူကဖြစ်ပြီးတော့ရှင်ပြီးတော့လဲခြေစုပ်တံပြုတ်တာတတ္တိ နော်အဲ့ဒီတည်းမှာစေတနာပါတဲ့တတာကာမတတ္တိပေါ့ဝိညာဉ်စိတ်ဆိုတော့ဝိညာဉ်ပါတဲ့တတိဝိတတ္တိပေါ့နော်အဲ့မှာအိန္ဒိတွေမနေနေတွေတို့ပါလို့အိန္ဒိယတတ္တိဒါတွေလည်းရတာခြေစုပ်ပြုတ်နိုင်တာနော်ဒီတရားတွေကထင်ရှားရှိခိုင်မှာခြေစုပ်ပြုတ်တဲ့အဋ္ဌတတ္တိနော်ဒီတရားတွေမကင်းကွာမီမချုပ်မီအချိန်ကာလမှာခြေစုပ်အောက်ကတတ္တိဖြစ်မဲ့ခြေစုပ်ပြုတ်တယ်ဒါလေးနော်ပြီးတော့မှဒီ ခုနတုတ်လေးပေါ့နော်ဗုဒ္ဓမန္တဝမတုတ်ကိုကြည်ပြီးတော့အောက်မှာဆုံးမဩဝါဒလေးကြည်မယ်အဲ့ဒီတုတ်ကိုကြည်ပြီးတော့ဆရာတော်ဒေါက်တာနန္ဒမာလာကအဲ့ဒီအောင်ကြည်ပြီးတော့ရေးထားပါတယ်နိဗ္ဗာန်ကိုလိုချင်ခန္ဓာကိုပြည့်အောင်မြင်အောင်ကြည်ခန္ဓာကရုပ်ခန္ဓာကိုရှိတယ်နာမ်ခန္ဓာကိုရှိတယ်ခုနအာရ၄ပါးနဲ့ပြောရင်ဖတ်တာအာရရုပ်ပဲဖတ်တာဒီကပလီကာရဟာရကရုပ်လေဘုန်းကြီးခုနပြောတာလွယ်နေပြောချင်တဲ့ဆောအများနေလို့ ကပိကာရဟာရယုဖတ်တာစေနာဝိညာဏံနာအာရပေါ့အဲ့ဒီတော့ဒီအာရ၄ပါးကိုမြင်အောင်ကြည့်ရတာနိဗ္ဗာန်ကိုလိုချင်ခန္ဓာကိုယ်ပြည့်ကိုမြင်အောင်ရုပ်ခန္ဓာကိုယ်နာခန္ဓာကိုယ်ပြည့်မြင်အောင်ကြည့်လို့ဒါကိုပြောလို့ရင်းပဲထွန်းတာတော့ကဒါကိုဟောတာအပြည့်မြင်မှမချစ်ခင်မှမချစ်ခင်မှမတွေ့တောင်မတွေ့တောင်မှမလိုချင်ပါဘူးရမလိုချင်မှလိုချင်မှုတွေဆုံးတဲ့ ဒုက္ခတွေချုပ်ငြိမ်းတဲ့နိဗ္ဗာန်ဆိုရအောင်မြင့်မြော်ပါနဲ့ကြည်ရမလဲမက္ကသစ္စာပေါ့မက္ကိရှပန်လမ်းစဉ်နဲ့ညီတရားတစ်ခုကိုပိုင်ပိုင်နိုင်နိုင် ထိထိမိမိအားထုတ်ရနော်တမာရီရအောင်အားထုတ်ရတမာရီဝိပဿနာဓာတ်ရိုက်သွားလို့ရပါပြီဝိပဿနာဓာတ်ရိုက်သွားတယ်ခဏိကတမာရီရအောင်အားထုတ်ရသမထပိုင်းသွားရင်လည်းအပ္ပနာတမာရီပေါ့အဲ့လိုရအောင်အားထုတ်နိုင်ကောင်းတယ်အဲ့ဒါမှသာလေဘုန်းကြီးတို့ကဉာဏ်နေဖြစ်ပြီးတော့ မဲ့ညာပူညာရတာအဲတော့နော်ပုဒ္ဒမန္တုမတုံးကြီးကြည့်ပြီးဆရာတော်ကဗာမင်းနိဗ္ဗာန်ကိုလိုချင်ခန္ဓာကိုယ်အပြစ်ကိုမြောင်ကြည့်တဝုတယောက်ချစ်ခင်လို့လေချစ်ခင်မှုရလို့လေအဲ့ဒီပုဂ္ဂိုလ်ရဲ့ကောင်းကွက်ကိုမြောင်ကြည့်အပြစ်မမြင်မှချစ်ခင်မှာအပြစ်မြင်တော့ပဲချစ်ခင်မှာသူ့ရဲ့ကောင်းကွက်လေးကြည့်ရသူ့ရဲ့ကောင်းကွက်လေးကြည်တတ်မြင်တတ်မယ်ဆိုရင်သူ့ပေါ်မေတ္တာတန်ဝင်ချစ်ခင်တယ်နော် ဒါဆရာတော်ဘုရားဆိုမှဒါလေးမှတ်ထားဖို့ပါဘုနာဗုဒ္ဓမန္တုမတ်တုတ်လေးကိုလည်းတရားလိလာထားမယ်ဒီအဆုံးမလေးလည်းတရားမှတ်ထားနော်နိဗ္ဗာန်လိုချင်ရင်ဒါခန္ဓာကိုယ်ပြည့်ကုန်မြအောင်ရှုတတ်ဖို့အရေးကြီးတယ်ခန္ဓာကိုယ်ပြည့်မြအောင်မရှုနိုင်တဲ့၍ဘုန်းကြီးတို့တွေနိဗ္ဗာန်မရနိုင်ပါဘူးဒါမှတ်ထားဖို့ပါပြီးတော့မှအဲ့ဒီခုနတုတ်ကကြီးလိုက်တဲ့အခါကျတော့အာရ၄ပါးရှိတာကို ရုပ်အာရတပါနာအာရသုံးပါအောက်ကမဆုဆက်ကြည့်မယ်အဲ့ဒီမှာအဲ့ဒါလေးကိုကောက်ချက်ချပြခြင်းလို့ပါ နာအာရသုံးပါမှာဘုရားကဘာဟောတာလဲဆိုဖတ်တာစေနာဝိညာဉ်ဒီလိုဟောတာဒါကဒီတုတ်ပေါ့ဟုတ်လားဒေသနာကမာတို့ဩဒကမာတို့ဒေသနာစင်ရဟောတာဖြစ်စင်ရဟောတာပေါ့နော်ပရိစ္ဆသမုပ္ပါနီးနဲ့ကြည်လိုက်ပရိစ္ဆသမုပ္ပါကတော့ဖြစ်စင်ဟောတာကိုပရိစ္ဆသမုပ္ပါလေးနဲ့ ဟုတ်လားဇေယျလေးနဲ့ရှင်းကြည့်မယ်အခုကကြတော့ဗုဒ္ဓမန္တုမတုတ်ကြတော့ဒေသနာစင်ရဟောတာကပလီအာကာရဟာရဘဒ္ဒဟာရနောတိစနအာရဝိညာဏဟာရဒါကတော့ဒေသနာစင်ဟောတာဖြစ်စဉ်ကြပြိဿသမုပ္ပါကိုကြည်လိုက်ပေါ့ပြိဿသမုပ္ပါကြတော့ဒီမှာကြည်လိုက်ပေါ့အဲဝိညာဉ်ဆိုတာကဒီပရိသဏေဝိညာဉ်ပြောတာဟုတ်နော်ဝိညာဉ်ပရိသဏေဝိညာဉ် နော်ပရိသန်နေဝိညာဉ်ဒါလေးကိုပြောတယ်ဒီပရိသန်နေဝိညာဉ်ဖြစ်အောင်ဘယ်သူကလုပ်ပေးရလဲကံကနော်ဒီစေတနာကံဆိုတဲ့ဒီဝိညာဉ်ဖြစ်အောင်ကံကလုပ်ပြုလုပ်ပြီးတော့ဒီပဋိသန္ဓေရလာတာဟုတ်ဗျာနော်ကြည်လိုက်တော့ဒီသုံးခုကြည်လိုက်တော့ကဟုတ်လားဟုတ်လားဝိညာဉ်ဒီဒီဒီဒီဟာကြည်လိုက်ရင်တော့လားဟိုဘက်ကပြောင်းပြန်ဖြစ်နေနော်ဒါကြည်လိုက်ရင်တော့ဘာစနေလဲဆိုတော့ ရိတန်နေစိတ်ဘဝတစ်ခုဖြစ်ဖို့အတွက်ပရိတန်နေစိတ်ဖြစ်ပေါ်လာဘာလို့လဲကံကနေပြုတ်လုပ်ပေးလိုက်တာပဲနော်တက်ရှိဘဝတစ်ခုဖြစ်လာဘာဆာကလဲပရိတန်နေကဆာခဲ့နော်ပရိတန်နေကဆာခဲ့တယ်အဲ့ဒီမတိုင်ခင်ကြပါဖြစ်ဒီဒီမတိုင်ကကံကပြုတ်လုပ်ပေးလိုက်တာဝေဒီကံတစ်ခုကပြုတ်လုပ်ပေးလိုက်လို့ဒီဘဝရောက်လာတာပဲဒါကိုပြောချင်တာနော်ပရိတန်နေကြောင့်ဒီ အဲကံတစ်ခုကပြုလုပ်ပေးလိုက်တဲ့ခါကျတော့ကုသိုလ်ကံပေါ့ဗျာလူဝါဆိုကုသိုလ်ကံပြုလုပ်ပေးလိုက်တော့အပေပုံဘွားကြတော့အကုသိုလ်ကံပြုလုပ်ပေးလိုက် ပြုလုပ်တဲ့ပေးလိုက်တဲ့ကသင်္ခါရပိစ္ဆဝိညာဏဟောတာပရိသန္တိစိတ်ဖြစ်လာနော်ဒါကြောင့်မို့အတိတ်ကံစေတနာကိုလည်းအာရဒီကံလေးဒီစေတနာကိုလည်းအာရဖြစ်စဉ်ကတော့စေတနာစတယ်လို့ပြောရင်ကံကစတယ်နော်အော်ပြောချင်တာသင်္ခါရပိစ္ဆဝိညာဏထောက်ရင်ဟုတ် ဘဝမှာ အတိတ်ဘဝကပြုလုပ်ခဲ့တဲ့ကံတွေကြောင့်မို့ဒီဘဝမှာပရိသတ်နေနေရတာနော်ဒါကြောင့်မို့ဒီအတိတ်ကပြုလုပ်ခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံဒီစေတနာမှန်သမျှကိုအာဟာရလို့ခေါ်တာဖြစ်စဉ်ရနောက်ဒုတိယသွားကြည့်လောက်အဲ့ဒီကံကပြုလုပ်ခဲ့တဲ့အခါကျဘုန်းကြီးတို့ဒီဘဝတစ်ခုရဘဝတစ်ခုရလာကဒီပရိသတ်နေစိတ်ပေါ့ဗျာ ပရိသန်နေစိတ်ဖြစ်တာနဲ့တပြိုင်တည်းပရိသန်နေအတူဘာဖြစ်လာလဲဒါကြသိညိုသိင်မှုရတော့မယ်ကာယဓာတကလဓာဓာတကကလကရေးတာမှားတယ်ကာယဓာတကကလကာယရှေကဒီတကကာယဓာဓာတွေပေါ့တကိုဖြတ်ပြီးတော့ဓာတွေလေးတာရေးမယ်တာကိုဖြတ်ဓာတွေရေးမယ် နောက်ကနောက်ကတလေးပေါ့အဲ့ဒီတမဖြတ်ဖဲနဲ့ရှေ့ကဒါတွေလေးထားလိုက်ရနောက်ကတကြီးကိုဖြတ်ပြလိုက်တကြီးကိုဖြတ်ပြလိုက်တကြီးကိုဖြတ်ပြလိုက်ပြီးတော့ဒီတလေးရဲ့ရှင် ကာယရဲ့နောက်ကဒါတွေလေးထည့်လိုက်ကာယဓာတကကလအဲ့ဒါစိတ်မှန်သွားကာယဓာတကလကာယဓာတကလကာယ ကောင်းဆောင်တဲ့တသကလရုပ်ဆေပါဘာဝတသကလဟိတိဘာဝရုပ်ပေါ်မှာမြို့သားဆိုရင်တော့ဘုံဘာဝရုပ်ပေါ့ဘာဝတသကလမြို့သမီးဆိုရင်ဟိတိဘာဝရုပ်ဆိုရင်ဘာဝတသကလပေါ့ပြီးတော့ဝိတုတသကလသဟရိယဝတ္ထုဒါကိုပြောတယ်ကလ3စီးပေါ့အဲ့ဒါရုပ်ပေါင်း10ခု10ခုရုပ်ပေါင်း30ပရိသန်နေစိတ်ဖြစ်တာနဲ့ဒီပရိသန်နေစိတ်လေးနဲ့တူဒီရုပ်ပေါင်း 30ပေါ့နော်တခါတည်းပါလာတာအဲ့ဒီရုပ်ပေါင်း30ဟာကြည်လိုက်ရင်ကာမဇာယုတ်စေတဇာဥဇာယုတ်အာရယုတ်၄ပါးထဲမှာဆိုဒါကာမဇာယုတ်တွေပဲပရိသန်နေတီတာနဲ့တည်းနဲ့ဒီကာမကာမဇာယုတ်တွေပါလာပရိသန်နေစိတ်ဆိုတာဒီဒီကာမဇာယုတ်ဆိုတာအများကြီးလည်းမရှိဘူးနော်သူကလွန်ဟိုလားနုညံ့တဲ့မှုေးလေးပေါ့ဒီအမွေးလေးနဲ့စီတဲ့စိတ်စိတ်ပြီးတော့ဒီလိုနေဘော ပါလာတဲ့စီပေါက်လေးမြတိတ်တိတ်လေးပဲအဲ့ဒီကမ္မဇာယုတ်အဲ့ဒါကယုတ်ပေါင်း30ပါတယ်နော်အဲ့ဒီပရိသန်နေစိတ်ဖြစ်တာနဲ့တပြိုင်တည်းဒီကမ္မဇာယုတ်30ပေါ့ကမ္မဇာကုလ30အတူတူဖြတ်လာနော်ပရိသန်နေဝီထီပဲကြည်မှရာမထင်တယ်ပရိသန်နေစိတ်ပရိသန်နေစိတ်ဖြစ်တာနဲ့တပြိုင်တည်းဒီပရိသန်နေစိတ်လေးဥပထီပင်ခွဲထားပဲနော်ပရိသန်နေစိတ်ရဥပခိုက်တမှာပဲ ခုနပရိသန်တွေစိတ်ရယ်စေတသိက်ရယ်ဒီကမ္မဇာယော30တခါလဲပါလာဖြစ်တည်လာနော်ခုနကဒီကလလရေကြီးရုပ်လေးပေါ့ဗျသေးသေးလေးပဲဒါအဲ့ဒီလောက်ဒီနော်အဲ့ဒီအနေဒီပရိသန်တွေစိတ်ကလည်းဥပထီပဲနော်သုံးချက်ဖြစ်ပြီးပြတ်သွားတော့ဥပခိုက်တမှာခုနကပရိသန်တွေစိတ်စေတသိက်ကမ္မဇာယော30ဒါပါ ဒါဥပခိုက်တာအဲ့ဒီကနေထီရောက်လာပြိတန်နေစိတ်ဆိုဥပထီပဲအဲထီခဏမှာကြတော့ဘာရုပ်တွေပြဥရစရုပ်တွေဖြတ်လာဟွန်းထီခိုက်တာဟွန်းအဲ့တော့ကြတော့ပြီးတော့ဘင်းပြတ်သွားတယ်ပြိတန်နေစိတ်ပြီးတော့အဲ့ဒီကနေဒီစိတ်တွေကတော့ဥပထီပင်ဆိုပြီးသွားတယ်နောက်အဲ့ဒီစိတ်တွေနဲ့အတူဖြစ်လာတဲ့ကမ္မဇာယုခုနကဥရဇာယု ဒါတွေကတော့မပြတ်ဘူးသူတို့ကတော့16ချက်အသက်ရှိရစိတ်တက္ကနာ16ချက်အဲကြောင့်ဘဝင်15ချက်16ချက်16ချက်ကသိကြတော့နော်16ချက်နဲ့ဒီပဋိသန္ဓေပေါ်16ချက်15ချက်ဆိုမနောရဝဇ္ဇနဲ့16ချက်ပေါ့ဒီတိုင်အောင်သူကဆက်ဖြတ်သွားမယ်နော်ဒီခုနကကံမစားယုတ်နဲ့ဥစားယုတ်တွေတက်တန်းရှည်အောင်ဆိုတော့ဒီဘဝင်ညနေထောက်ပံ့သွားနော်ဘဝင်ကနေပြီးတော့ဆောက်ရှောက်ပံ့ပိုးသွား ဒီပထမဘဝင်မှာလည်းဥပတိပင်ရှိတယ်ပထမဘဝင်ရဲ့ဥပခိုက်တမှာじゃစိတ်စားရုပ်တွေဖြတ်လာနော်အဲ့မှာဒါမှဒီမှာဆက်ကြည့်မယ်အဲ့ဒါတွေကိုရေးထားတာနော်ပရိဒါနေနောက်မှာဘဝင်စိတ်များဆက်တိုက်ဖြစ်တယ်ပထမဘဝင်စိတ်ဥပခိုက်တမှာစိတ်စားရုပ်များဖြစ်တယ်ဒီပထမဘဝင်ရဲ့ဥပကစိတ်စားရုပ်များဖြစ်တယ်အဲအဲ့ဒီဩဇာအမေမိကိုရံပြီးခင်ကစားတဲ့ဒါကဂဘတရားကပုံကုန်တွေကိုပြောတာနော်အင်း ဘုန်းကြီးတို့အမိဝမ်းနေမှာပရိသန်နေနေတဲ့ပုံကုံများနောက်ကြဒီဟာလေးလည်းနောက်နောက်ပိုင်းမှာပါပါတယ်အဲကျတော့ထပ်ပြောအမိဝမ်းနေအမိကစားတဲ့စားဟာတွေကိုခန္ဓာကိုယ်မှာချိတ်ဆက်မိပြီဆို ချိတ်ဆက်မိတဲ့ချိန်ကနေစလာပြီးတော့အာဇာယုတ်တွေဖြစ်လာဒီယုတ်တွေကဘယ်ယုတ်မဆိုသူက16ချက်စေတကနာ16ချက်ဟုတ်လားတက်တန်းရှိတယ်အဲ့တော့ အဲ့လိုဘာဖြစ်လို့အဲ့လိုတက်တန်းရှိနေနိုင်အောင်ဘုရားထောက်ပံ့လုပ်ပေးလဲဆိုတော့ဘဝင်စိတ်တွေနော်နောက်နောက်ဒီဒီနောက်ဖြစ်တဲ့ဘဝင်စိတ်များရုပ်တရားသူ့တက်တန်းပြည့်နေရဒီနောက်ကဘဝင်စိတ်တွေဆက်တိုက်ဆက်တိုက်ပြည့်နေဘဝတွေဆက်တိုက်ဖြစ်ဖို့အတွက်ဒီဘဝင်เนี่ยဖြစ်ပြီးဘဝင်ဆိုတာဘဝင်ကဘဝအင်္ဂါဘဝရဲ့အစိပ်ပိုင်းဘဝရဲ့အကြောင်းပေါ့နော်ခုနရုပ်တရားတွေဆက်တိုက်သူ့ရဲ့တက်တန်းပြည့်နေဖို့အတွက်ဒီဘဝင်စိတ်ပြလောက်ပဲထောက်ပံ့ပေးသွားတယ် ။ဒါကြောင့်ဒီပရိသန်နေစိတ်က နောက်နောက်ကဖြစ်လာတဲ့ပရိသတ်သမုပ္ပါပါကြည်လိုက်ရင်ဒီဒီဇာလေးအောက်ချံပရိသတ်သမုပ္ပါကြည်လိုက်ရင်ဝိညာဏပစ္စယနာမရူပံနော်ဒီဝိညာဉ်စိတ်လေးဟာဝိညာဉ်ကြောင့်မို့ပရိသန်နေဝိညာဉ်စိတ်နဲ့တူပါဗျာရုပ်တွေလည်းပါလာအဲ့ဒီအနေပြီးအဲ့ဒီဝိညာဏပစ္စယနာမရူပံအဲ့ဒါကိုပြောတယ်ဝိညာဉ် ပရိသန်နေစိတ်ဖြစ်ပြီးဆိုစေတသိက် ဖြစ်မယ်ပြီးတော့ကံပစားယုတ်ဥဇယုတ်တွေပဲဖြစ်လာဒါကြောင့်ဝိညာဏပိစာနာမရူပနော်နာမနာဆိုတာစေတသိက်ပေါ့နော်ယုတ်ဆိုတာခုနကကံပစားယုတ်နဲ့ဥဇယုတ်တွေဒါပြောဒီနှစ်ခုအပြင်းပြန်လာဖြစ်တယ်ဒီပရိစ္ဆုသမုပ္ပါမှာကြတော့ဝိညာဏပိစာနာမရူပဒီလိုပဲဟောတယ်ဘုရားကတခြားနေရာတွေပါကြတခြားနေရာတွေမှာကြဘာဟောပြန်လဲဆိုဝိညာဏနာမရူပပိစာဝိညာဏ သူတို့အပြင်းမြန်လန်လန်ကျေးဇူးပြုတာလေအကြောင်းဘုန်းကြီးတို့သာဇာတာပစ္စည်းတို့အညာမညာပစ္စည်းတို့နေတ္တပစ္စည်းတို့ဒါတွေအပြင်းမြန်လန်လန်ကျေးဇူးပြုပုံတွေဟောတာအကြောင်းဝိညာဏပစ္စနာမတို့ဗံဒါကိုပြောသွားတယ်အဲတော့အဲ့ဒါလေးကြည်လိုက်တော့ဗောဗျာအဲ့ဒါလေးကြည်လိုက်တော့ဒီပရိသန္တိစေတရားနာယုတ်တရားတွေဖြစ်လာအောင်ထောက်ပံ့ပေးလိုက်တယ်နော်ဒီပရိသန္တိစေချုပ်ပြောက်ပေးလိုက်တကနောက်ကဒီယုတ်တွေဆက်လက်တက်ရှင်သန်ခွင့်ရအောင်နောက်ကဘဝင်စိတ်တွေပါပြီး ဖြစ်လာတယ်။အဲကြောင့်မို့ဝိညာဏပိစနာပါတော့ပဋိသန္ဓေဇေယျကြောင့်နာယုတ်ဖြစ်တယ်။အဲသူတို့ချင်းချင်းကိုလည်းပြောလို့ရတာပေါ့နော်ဒီနှစ်ခုက။ဝိညာဏပိစနာမတို့ပါနာမရူပပိစဝိညာဏသာဇာတပစ္စည်းတော့အညာမညာပစ္စည်းတော့နေတ္တပစ္စည်းဘာလို့သူကအတူတူကဖြစ်တာပဋိသန္ဓေစိတ်ဖြစ်ရင်စေတသိက်ဖြစ်မယ်။အဲ့ဒီပဋိသန္ဓေစိတ်ရဥပခိုက်တာမှာကာမဇာယုတ်ဖြစ်မယ်။ထိခိုက်တာမှာဥဒဇာယုတ်ဖြစ်တယ်ဒါပြောတာ။အဲ့ဒါတွေကြည့်ပြီးတော့ ဝိညာဏပစ္စနာမရူပနာမရူပပစ္စဝိညာဏသူတို့အပြညာနာနာခြေစုပြုတယ်ဒါကြောင့်မို့ဒီပရိသန်နေစိတ်ကိုလည်းဘုရားကအာဟာရအနေနဲ့မိန့်ထားတယ်နော်ဖြစ်စဉ်ရကြည့်လိုက်ပရမစေတနာစေတနာပြီးတော့ဒီပရိသန်နေစိတ်ပရိသန်နေဝိညာဉ်ပေါ့နော်ဒါမျိုးလေးသိစေချင်လို့ပြီးတော့မှနာမရူပပစ္စသလိုင်းတာသလိုင်းတာပစ္စဖတ်တော့ဖြစ်စဉ်ဟာဒီတိုင်းရင်သွားတယ် နာမရူပပစ္စယသာလာရဲ့နော်ဟုတ်လားနာယုတ်တွေကြောင့်မို့ဘုန်းကြီးတို့အာရဏ6ပါးဟောမိုးရလာပြီအမြင်မွေးလာတဲ့ကကြမျက်စိနားလျာစိတ်ကိုယ်ကလည်းပါလာမယ်ပြီးဆုံးလာပြီဆိုရင်ဒါသာလာရင်အာရဏ6ပါးပေါ့ဓာရ6ပါးအတူတူပဲဘုန်းကြီးတို့ခန္ဓာမှာဓာရ6ပါးဒါကြဆစကတုတ်တန်နဲ့ကြည်မှာပုံမြင်လွယ်တယ်ဒီထဲမှာကြတော့တချို့ဟာတွေကပြောင်းနော်ဆာစကတုတ်တံလေးကြည့်မယ်အဲ့ဒါတွေအကုန်လုံးကိုနိုင်ရှင်ကြည့်မှဖို့သဘောပေါက်တယ် ဟောကြည့်လိုက်ဟိုမှာကြတော့ကြည်ပရိစ္ဆသမုပ္ပါမှာကြတော့ကြော်ဟောသွားတယ်နော်ဒီမှာကြည့်လိုက်သာလာယနာပစ္စယဖတ်တော့ဒီသာလာယနာပစ္စယဖတ်တော့ဒီမှာကြတော့သာလာယနာဆိုဒီ द्वार 6ပါးကိုခေါ်တယ်အာယနာ6ပါး द्वार 6ပါးအတူတူပဲဒီအာယနာ6ပါးနေဖတ်တာဒီလိုကြောဖြစ်ရောထုံးစံမရှိဘူးနော်ဘုန်းကြီးတို့ကိုယ့်အကိုပဲပြန်ကြည့်လိုက်ပေါ့အာယုန်တစ်ခုကကိုယ် द्वार 6ပါးကိုအာယုန်6ပါးက ဒေါရ6ပါးပေါင်းစုံတိုက်ဆိုင်ပြီလားဝိညာဉ်6ပါးပြဒါတွေကဖြစ်စဉ်တွေပဲနော်ကိုယ်မှမျက်စိရှိနေဆင်းရမြင်ရမှာမြင်လာမြင်သိစိတ်ဖြစ်မှာအဲ့ဒီဓာရအာယုဝိညာဉ်ပေါင်းစုံမှတော့ကဖတ်တာဆိုဖြစ်တယ်ဒါလည်းသဘောပေါက်ထားဖို့ပဲဒါကိုပြောချင်တယ်ဒါကိုနားလည်ထားမယ်မူရင်ကတော့ဆက်ဆက်ကတုတ်ကိုဘုန်းကြီးတို့နားလည်ထားဒါကနနာပြောခဲ့ပါတယ်ဒီ ရိစ္ဆသမုပ္ပါတရားတော်ဆိုတာဘုန်းကြီးတို့တကယ်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်များအတွက်ရည်ရွယ်ဟောတယ်ဆိုပြီးခေမာထီရီဣတရေပညာရဣတရေရတဲ့ဘေကုဏိမာကြီးအကြောင်းကိုတခြားလေ့လာကြည့်ပါအဲ့ဒါတွေ့ပါလိမ့်မယ်နော်သူကဒီပရိစ္ဆသမုပ္ပါတရားတွေလေ့လာခဲ့တယ်နာယူခဲ့တယ်သင်ယူခဲ့တယ်နော်ကတ္တဝမြတ်စွာဘုရားလက်ထက်မှာထားတယ်ဟောဘုန်းကြီးတို့ဘုရားရှင်လက်ထက်မှာကျွန်တော်ဒီတရားတွေကြားနာကျင့်သုံးပညာရမှာဣတရေရတဲ့ ဘိက္ခုနီမကြီးဖြစ်သွားတော့ဘောနော်အဲကြောင့်မို့ဖြစ်စဉ်ကိုဘုံရနားလည်ထားမယ်ဒီလိုဘုရားကနေပြီးတော့ဟုတ်လားတို့ချုပ်ပြီးတော့ခေါ်တာတွေအများကြီးရှိပါတယ်ရှော့ကတ်ခေါ်တာပေါ့နော်ဒီဘာကြီးကဓာတုရှိကြတို့မာလူကြပုတ်တာဒိဋ္ဌိဒိဋ္ဌမတ္တံသူတိသူတ္တမတ္တံမုတိမုတ္တမတ္တံဒီလိုချုပ်ဟောသွားဒိဋ္ဌိဒိဋ္ဌမတ္တံဆိုတာသက္ကဝိညာဉ်စိတ် သုတေသုတမတ္တသောတာဝိညာဉ်စိတ်မုဒိမုဒ္ဒမတ္တဒီ၃မျိုးကိုခြုံပြောတာတကယ်တော့じゃဘယ်ပေါင်းဖြစ်မှာအနန္တိတဲ့စိတ်ကတတ္တစာတိတဲ့စိတ်ကတတ္တထိတိစိတ်ကတတ္တဒါသူအသူ ဖြစ်တာဒါပေမဲ့ဘုရားကဟိုဘာရတာလူစီရဆိုတာသူကဉာဏ်ပညာမှာထက်မြက်တဲ့ဉာဏ်ပညာမှာအိတရေရတာဟိုသူ့ကြဒီလိုချုံဟောလိုက် ဘုန်းကြီးကဒီလိုတစ်ခုစီဟောတာလေးလာတာတောင်မှတခါညာလိုက်မမီဘာပြောနေမှာကိုမသိဘူးဝိညာဉ်နေဝိညာဏမတ္တာဆိုဓမ္မနောဝိညာဉ်ကိုပြောတာဒါလေးမှတ်တာပေါ့နော်အဲပြောချင်တာဒီမှာသာလနာပစ္စယဖတ်တော့သာလနာကြောင့်ဖတ်တာတတ်မဖြစ်ပါဘူးနော်သာလနာဆိုဓာရ6ပါးကိုပြောပါတယ်ဓာရ6ပါးနဲ့အာယုံ6ပါးပေါင်းစုံတိုက်ဆိုင်မိရပါမယ်ပေါင်းစုံတိုက်ဆိုင်မိတဲ့အခါကျဝိညာဉ်6ပါးဖြစ်ပါတယ် ဒီသုံးမျိုးပေါင်းစုံတိုင်းတိုက်ဆိုင်ပြီးတဲ့အချိန်မှာဒိဏံတဂတိဖတ်တော်စကုရဲ့စကုကြည်ယုတ်လေးရဲ့ယူပါယုံဆိုဆင်းယူပါယုံပေါင်းစုံတဲ့အသိဝိညာဉ်စိတ်ဖြစ် မြင်သိစိတ်ဖြစ်ဒီသုံးမျိုးပေါင်းစုံခြင်းကြောင့်စကုတံဖတ်တာဖြစ်တယ်ဖတ်တာ6မျိုးလုံးပေါ့နော်ဒါရှုမှတ်နိုင်တယ်ဒါမှတ်ထားဖို့ဒါဘုန်းကြီးတို့တကယ်ရှုခွင့်ရှုခွက်ကြတော့ ဒီအာရဏ6ပါးမှာဓာရ6ပါးမှာလည်းမျက်စိနားလျာကိုယ်စိတ်မှာလည်းရှုနိုင်တယ်။နောက်အာယုံ6ပါးမှာလည်းကိုယ်ကရှုမှတ်နိုင်တယ်။ကိုယ်ရှုမှတ်တဲ့ကမြင်မြင်နဲ့မှတ်တယ်။ကိုယ်အာယုံက စိတ်ကဘယ်မှာရောက်နေလဲဒါသိဖို့ရည်ကြီး။ကြားရင်ကြားတယ်မှတ်တယ်။တချို့ကဒါကိုကွက်ကွက်ပြပြမသိဘူး။ဘာမှမသိဘာအာယုံပြုမှမသိဒါမျိုးဖြစ်တာပါ။မြင်မြင်မှတ်တဲ့ခါကျတော့ဟုတ်လားကိုယ်မျက်စိ မှာစိတ်ကရောက်နေအာယုံဒီမှာရောက်နေဒါကိုအနိစ္စဒုက္ခအနတ္တမြောင်မှပေါ့အင်းမြင်မှဒါမို့အစင်းကိုရောက်နေတဲ့အစင်းကိုအနိစ္စဒုက္ခအနတ္တတကူကိုမြောင်မှဒါမို့မြင်သိစိတ်ပေါ်မှာပဲစိတ်ကရောက်နေရင်မြင်သိစိတ်တွေကိုမှနော်ဒီနေရာမှာဘုရားကတော့စိတ်ကိုမှတ်တဲ့နေရာမှာဟုတ်လားဝိညာဉ်ကိုလည်းမှတ်နိုင်တယ်စိတ်ဝိညာဉ်ဖတ်တာကိုလည်းမှတ်နိုင်တယ်ဝိညာဉ်ကိုလည်းမှတ်နိုင်ဒီသုံးမျိုးဘုရားဟောသွားတယ်နော် ကိုကဘယ်ဟာထင်ရှားလဲဒီသုံးမျိုးမှာကိုယ့်ကိုဆုံးဖြတ်อืมဒါဒီသုံးမျိုးမှာဝိညာဉ်မှာမှတ်နိုင်တယ်ဝိညာဉ်မှာလွတ်သွားရင်ဖတ်တာမှာထင်ရှားဖတ်တာမှာအာဖတ်တာမှာလွတ်သွားရင်ဝိညာဉ်မှာသွားမှာပေါ့ဒီလိုမှာမှာနော်အဲကြောင့်မို့ဒီနေရာမှာရသွားရင်လည်းနော်ဓာရမှာရသွားရင်လည်းရူပါယုံနဲ့ဟုတ်လားရှေ့ဆက်ပြီးတော့ဟုတ်လားဝိညာဉ်စိတ်တော့ဓာရ ဘာရအာယုံဝိညာဉ်ဒီသုံးမျိုးမှရသွားရင်တော့ဖတ်တာမဖြစ်တော့ဘူးပေါ့ဗျာနော်ဒီမှာတော့ဖတ်တာတွေပြတာဖတ်တာတွေမဟုတ်ဘူးအာယုံဟုတ်လားဘာရ6ပါးတွေမဟုတ်အာယုံ6ပါးလည်းမှတ်နိုင်တယ်ဝိညာဉ်6ပါးလည်းမှတ်နိုင်တယ်ဒီသုံးမျိုးမမှတ်နိုင်လို့ဟုတ်လားဖတ်တာရောက်သွားတယ်ဒီဖတ်တာကိုလည်း6မျိုးလုံးဖတ်တာမှလည်းဟုတ်လားဖတ်တာဆိုတော့တာမန်လောက်ပြောတာမဟုတ်ဘူးယူပါယုံနဲ့သကုပ္ပတရတွေ့ထီရင်ဟုတ်လား မျက်စိမှလာတွေးထိတဲ့အတွက်သကုတံဖတ်တာနာမအတန်နဲ့နာဟုတ်လားဘုန်းကြီးတန်ကူကြားလာပြီအတန်နဲ့နာ တွေးထိတဲ့သောတာတံဖတ်တာဒီနာရဲ့တွေးထိတွေကိုလည်းမှတ်နိုင်တယ်နေသဒုက္ခအနတ္တမြောင်မှာအနတ်နဲ့နှကောင်တွေးထိလာတဲ့ကအနန္တိစိတ်ဖြစ်တယ်အဲ့မှာကာဏတံဖတ်တာအနတ်ကိုလည်းကောင်းတဲ့နာမကောင်းတဲ့နာဒါလေးလည်းရှုမှတ်နေအောင်ဇေဝတံဖတ်တာဒါကြောင့်စားတဲ့ကမှတ်နော်အနည်းဆုံး၁၀ကလောက်ဝါကြည့် များများကြာကြာဝါကြည့်တော့ပို့ပြီးတော့တတိယပုတ်ကတ်တာပေါ့နော်မြန်မြန်မြန်မြန်မဟုတ်ပဲနဲ့အဲ့ဒီမှာဒါကြောင့်မို့ရှာကိုအကြောင်းပြုပြီးတော့ဇင်ဝါကိုအကြောင်းပြုပြီးဖြစ်တဲ့ဇင်ဝါတံဖတ်တာကိုကိုတခုနဲ့ပြင်းပြင်းလာထိလိုက်ရင်ထိသိစိတ်ဖြစ်ဒီသုံးမျိုးပေါင်းစုံတာကကိုကိုအကြောင်းပြုပြီးဖြစ်တဲ့အတွက်ကတံဖတ်တာဒါလည်းမှတ်နိုင်တယ် ကြံတွေးစရာအာယုံကမနောဘဝင်จิตနဲ့ပေါင်းစုံတိုက်ဆိုင်ကြတာကြံတွေးစိတ်ဖြစ်တယ်မနောတံဖတ်တာဒီတော့ဖတ်တာရှုမှတ်မယ်ဆိုတာမန်ပြောတာမဟုတ်နော်ဘာဟုတ်အာယုံပြုပြီးတော့နော်ဒီဒီဖတ်တာကဖြစ်လာတယ်ဒါသိဖို့ရုပ်ကြည့်တယ်နော်အဲ့ဒီကခြေခံပြီးတော့ကိုယ်ကမှတ်တာအဲဖတ်တာမှလွတ်သွားတယ်ဆိုရင်ဟောဝေဒနာဒီဖတ်တာတွေးထိပေးလိုက်တယ် ဝေဒနာချုပ်အောင်ရှုရမယ်ပြအောင်ရဝေဒနာတော့မချုပ်ဘူးပေါ့နော်ဝေဒနာပေါ်မှာ ဖြစ်နေတဲ့တဏှာပေါ့ကိလေသာတွေပေါ့ဝေဒနာပြဇာတဏှာဒါကတော့မူရင်းပြောရတာဟုတ်ဒီဝေဒနာနဲ့ကောင်းတာတွေ့ထိပြင်ဒုက္ခဝေဒနာဖြစ်မှာပေါ့မကောင်းတာတွေ့ထိပြင်ဒုက္ခဝေဒနာဖြစ်မှာပေါ့ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်တာမန်တွေ့ထိပြင်ဥပ္ပခဝေဒနာဖြစ်မှာပေါ့ဒီဝေဒနာ၃မျိုးလုံး ရှုမှတ်ရမှာပဲဝေနာချုပ်အောင်ရှုတာတာမန်လေးပြောလို့မရဘူးပြောလို့တော့လွယ်တာပေါ့ဘာဝေနာကိုဘယ်လိုရှုမလဲဆိုဒါသိထားမယ်အဲဘုန်းကြီးတို့ဒီမှာကြတော့တရားရှုဖို့တရားကျင့်ဖို့အဓိကကြားတဲ့အတွက်ကျင့်နည်းကိုသိဖို့ရည်ကြည်ပါတယ်ကျင့်နည်းလေးသိရင်ဒါကိုယ်အတွက်ကြိုးရှိတာဘာဝေနာကိုဘယ်လိုရှုရမလဲဒါလေးသိအောင်လုပ်ထားမယ်နော်အဲကျမ်းမြတ်ပြောရင်တော့ ဒုက္ခဝေဒနာဆိုရင်ခံခဲ့တဲ့ဆင်းရဲတဲ့သဘောမျိုးမြင်အောင်ရှုဒုက္ခဝေဒနာဆိုရင်တော့ဒုက္ခမြင်အောင်ရှုဥပေက္ခဝေဒနာဆိုရင်တော့အနေဆမြင်အောင်ရှုဒါဓာတပတ်သုံးနဲ့အညီပြောတာတကယ်လို့ရှင်သာရိပုတ္တမိတ်နဲ့မိတ်ဆိုချက်တိုင်ပြောမယ်ဆိုရင်ဒါထေရပါဒာနဲ့ကြတော့ဥပေက္ခဝေဒနာကြတော့အနတ္တမြင်အောင်ရှုဒီလိုပြောတယ်အဲတော့ဒီသုံးမျိုးလုံးရှုလို့ရတယ်ဒါလေးမှတ်ထားမယ်နော်အာရှုနည်းပေါ့နော် အဲခုနကအောက်ကိုဆက်သွားမယ်ဒီဘက်ကနော်ဒါကဒီပရိသန်နေစိတ်ကြောင့်အာဟာရဖြစ်တယ်ဒီမှာအောက်ကိုဆက်သွားတာလေးပဲဒုနမြမတ္တဝါလို့ဖြစ်လာကြတဲ့ခါမှာဗာဖြစ်လာတယ်ဘုန်းကြီးတို့ကိုမှာဓာရ6ပါမျက်စိနားလျာကိုစိတ်ခုနဆာစကတုတ်လေးနဲ့ရှင်းကြည့်မယ်မျက်စိနားလျာကိုစိတ်ရှိနေတာပဲလေမျက်စိနားလျာကိုစိတ်ရှိတော့အောက်6ပါတေချာပေါင်းတွေ့မှာပဲ အဲ့လိုပေါင်းစုံတိုက်ဆိုင်ပြီးတော့ကဝိညာဉ်6ပါးဖြစ်လာမယ်။အဲတော့ဒီ द्वार ရဲ့အာယုံရဲ့ဝိညာဉ်ရဲ့သုံးမြောင်းပေါင်းစုံကြောင့်တိဏ္ဏသင်္ကတိဖတ်တော်လို့ဘုရားဟောတာနော်။အာယုံကို တွေးထိပ်ပြီးတဲ့ဖတ်တာလေးဖြစ်လာ။ဒီဖတ်တာအာယုံကိုတွေးထိပ်ပြီးတဲ့အခါမှာကောင်းတဲ့အာယုံတွေးထိပ်ပြီးရင်ဒုက္ခဝေဒနာပေါ့။မကောင်းတဲ့အာယုံတွေးထိပ်ပြီးရင်ဒုက္ခဝေဒနာပေါ့။တာမန်လေလာတန်းစားဖြစ်တဲ့အာယုံကိုတွေးထိပ်ပြီးဥပ္ပခဝေဒနာ။ အဲ့မှာလို့တွေးထိပြီးတဲ့အခါကျဝိညာဉ်တွေခံစားတယ်ဝိညာဉ်တွေခံစားတဲ့အခါကျနောက်ကတဏှာမဖြစ်အောင်ဒီမှာရှုမှတ်လို့ရတယ်ဒါကိုပြောချင်တာနော်မရှုမှတ်ရင် နောက်ကတဏှာလည်းလာနိုင်တာကြံတဲ့ကိလေသာလည်းလာနိုင်တာပေါ့နော်ရေပုံရတော့တဏှာလာတဲ့အတွက်ဒီနာတဏှာ6ပါးဒီကပြောသွားတော့ဟင်အဲ့ဒီဝိညာဉ်တွေခံစားမှုဖြစ်လာရင်နောက်တဏှာတာယာနှစ်သက်မှာတာယာနှစ်သက်တဲ့ကြောင့်ဘာလို့ပြိဿသဘောလဲတော့မှာပေါ့ဗျာ လာရတော့ဒါရနေသက်တော့ဆွဲလန်းဆွဲလန်းတော့ဗာလဲပြုလို့ဟောဒီမှာဒီတိုင်းပဲလဲပြန်တော့တာပေါ့ဗျာနော်တဏှာမဖြစ်အောင်ဒီမှာဝေဒနာမှာတဏှာမဖြစ်အောင်မမှတ်နိုင်ရင်ဒုက္ခဝေဒနာရှိမဲ့ဒုက္ခဝေဒနာရှိတဲ့ဥပ္ပခဝေဒနာဘာလို့ဘယ်ဝေဒနာဖြစ်ဖြစ်တဏှာဖြစ်နိုင်တာကိုအေးတဏှာမဖြစ်အောင်မှတ်ပေါ့မဖြစ်ရင်တော့တဏှာဘာဖြစ်လာမလဲဆွဲလန်းမယ်ဆွဲလန်းတော့ဟိုလားဘဝတွေထပ်ပြီး ကံတွေပြုတ်လောက်တာပေါ့ဗျာကံတွေပြုတ်လောက်တဲ့အခါကျဘဝတန်တရားဒီလိုဆက်လဲနေတာပေါ့နော်အဲ့ဒါကိုရေးထားတာပါဝိညာခံစားကြရ၌ဝိညာဉ်နှင့်အတူတဏှာကတာယာနှစ်သက်ဤတာယာနှစ်သက်ခြင်းကြောင့်ဆွဲလန်းဤဆွဲလန်းတော့ဗာလေပြုတ်လောက်တယ်မသိတော့လိုချင်းလိုချင်းတော့ဆွဲလန်းဆွဲလန်းတော့ပြုတ်လောက်အတူတူပဲအဲ့ဒီပြုတ်လောက်ကြသူဘာဖြစ်လဲဘဝများဖြစ်လာတယ်ဘာမှဖြစ်လာပြပါလေဘဝတန်တရားကြီးမွေးဟိုနာသိ သွားပြီးဆက်ပြီးလဲတော့တာပဲပေါ့ဗျာဒါဒီဟာဒီပြိဿသဘောပါလဲတော့တာပြီးတော့ဒီဘောအတဏကဝေဒနာမရှိဝေဒနာရှိမှ ဖြစ်ရည်နော်ဝေဒနာဝေဒနာရှိမှပြီနော်မှကြာတယ်ဝေဒနာရှိမှအာဟာတမမဟာထိုးလေးကြာခံစားမှုဝေဒနာလည်းအာယုံကို တွေးထိပ်ပြီးတဲ့ဖတ်တာရှိမှဖြစ်တယ်အာယုံခံစားမှုခံစားနိုင်မှာဖတ်တာကအဓိကပြုလို့ ထောက်ပံ့ပြီးတော့ဖတ်တာကိုလည်းအာရခေါ်ရတယ်ပရိစ္ဆသမုပ္ပါအရာကြည်တော့ခုနဒေသနာဟောစဉ်ကတော့ဗုဒ္ဓမန္တုမတုမှာဘုရားဗာလဲဖတ်တာဟာရမနောသင်္စနာဟာရဝိညာဏဟာရဒီလိုဟောတာတယ်ဖြစ်စဉ်ကြတော့ဒီမှာဗာလဲကံဆိုတဲ့စေတနာဒါကပထမဆုံးဖြစ်တယ်အဲ့ဒီကံစေနာ ပြုလုပ်ပြီးတော့ဝိညာဉ်ဖြစ်တယ်ဝိညာဉ်နဲ့စဉ်စဉ်ပြုလုပ်ပြီးမှဖတ်တာဖြစ်တယ်ဖြစ်စဉ်ဒါဖြစ်စဉ်အတိတိုင်း နော်ဟိုတော့ဗုဒ္ဓမန္တုပမသုံးမှာဟောထားတာပါလေဒေသနကမဒေသနာစဉ်ဟောတာဖြစ်စဉ်နဲ့ဒေသနာစဉ်ဒါလေးလည်းကြည်တောင်းဒီဒီဖြစ်စဉ်ကိုသိသွားရင်ဘုန်းကြီးတို့ကဒါကိုဘယ်လိုရှုမှတ်ဒါလေးသိထားဖို့ရည်ကြည်တော့ပေါ့အဲအဲ့ဒီလိုရှုမှတ်တာကိုရည်ကြည်တယ်ကဲအောက်ကိုဆက်သွားကြည့်မယ်အာရ၄ပါးထဲမှာရုပ်အာရဩဇာနော်ပြောရတော့ ဒါကတဘွားတာ သက်ရှင်ရေးအတွက်ထောက်ပံ့ဖြစ်စေတာအာဟာရပစ္စည်းပေါ့နော်ဒီဘဝမှာသက်ရှင်တန်ရေးအတွက်ဒီဘဝမှာလေဒီအာဟာရပေါ့ဗျာရှင်တန်ရေးအတွက်ဒီဩဇာအာဟာရတော့လိုတာပေါ့နော်ပြီးတော့နံအာဟာရနာရသုံးပါပါလေဟတ္တစေနာဝိညာဉ်ငါတော့တဘွားကြီးတဘွားပေါ့နော်ခုနဒီမှာကြည်လိုက်စေတနာပြုလို့တော့ပရိသန်နေဖြစ် နိဒန်တွေဖြစ်တော့ဖတ်တာတွေဖြစ်ဖတ်တာနေတခါလဲနေတာပေါ့ဗျာတပွားကြီးတို့ကဖြစ်နေတဲ့တန်တရားခေရင်မဆုံးတော့အရှင်မပြရှင်တန်ရေးအတွက် ထောက်ပံ့ပေးနေအာရပစ္စည်းနော်ဟိုကတော့တပွားကြီးဒီနာအာရနဲ့ယောအာရအဲ့လိုကွဲပြောင်းမှထားမယ်နော်ယောအာရကြဒီတပွားတာလေးနာအာရကြဘွားတွေဘွားတွေဘွားတွေဘွားတွေအဲ့လိုဆက်တက်ဆက်တက်ဖြစ်အောင်ဟုတ်လားထောက်ပံ့ပေးနေနေဒီလိုမှတ်ထားမယ်နော်ခဲအောက်ကိုဆက်ကြည့်မယ်နော် ဟုတ်ကပြောခဲ့တဲ့အားလေးဒါကတော့ခြားဟုတ်ပါဘူးဒီဖြစ်စဉ်တွေကိုနားမလည်တဲ့ခါကျတော့ဘာဖြစ်တာလဲဆိုဘုန်းကြီးတို့ ဖြစ်စဉ်တွေမှာကဘဝတစ်ခုဟုတ်လားဘုန်းကြီးတို့ဘဝခန္ဓာကိုယ်ကြီးကို ကြည်လိုက်တဲ့ခါကျတော့ကံစေဝုဒ္ဓအာဟာရဆိုဒီကြောင်းတရား၄ပါးကြောင့်မို့ဒါဖြစ်လာတော့ အပြတ်ဆောက်ရှောက်ပြုရင်ဒါအကြောင်းတရား၄ပါးတွေကဒီအာရပစ္စည်းမှာကာယစေရအာရသုံးမျိုးဖော်ပြနေဖြစ်ပါကံကစေနာဟာရပေါ့နော်စိတ်ကတော့ဝိညာဏဟာရပေါ့အာရအာရဥရုကြောင့်ဖြစ်တဲ့အာရတွေပိတန်တွေကြောင့်လည်းတပြိုင်တည်းလို့စပြီးတော့ဖြစ်ပါဘောဓတခုမှာပေါ့ဗျာဘုန်းကြီးတို့ပိတန်တွေစပြီးတော့ကံစေဥရုအာရထောက်ပံ့ကူညီမှုနဲ့ဒီဒီ ပေကလလရေကြီးလေးရနေစပြီးဖြစ်စဉ်ကဖြည်းဖြည်းနဲ့တုတ်တက်ကြီးပွားလာတဲ့ခန္ဓာကိုယ်ကြီးအဲ့ဓာတွေကိုတေချာနားလဲသဘောပေါက်မှုမရှိတဲ့အခါကျတော့လူတွေမဆုတ်ထားနဲ့နတ်တွေလည်းသူကနားမလဲသဘောမပေါက်တန်တရားရှိတာပဲတန်တရားရှိတဲ့အတွက်ဗုဒ္ဓလည်းထက်ကဖြစ်ပြလေးပေါ့ဗျာဒီအကြောင်းအရာလေးအောက်မှာကျမ်းကျုံလေးရေးထားပါတယ်တာယုပ္ပဓမ္မဥ208 အိန္ဒကသုတ်ဆိုရယ်ရခတန်ယုံမှာပါတယ်အဲ့ဒီဟာလေးပြန်ပြောပြီးရေးထားတော့အဲ့ဒီမှာဗာလဲဆိုတော့ဒီဘဝတစ်ခုမှာဖြစ်လာတဲ့ချိန်ခဏစာပြီးဘုရားကြီးထောက်ပံ့မှုကြောင့်ဖြစ်လာတဲ့ဆိုတော့ဖြစ်စဉ်ကိုမသိတဲ့ကာကြလူတွေမကောက်နတ်တွေပါအတွက်တန်တရားဖြစ်စရာတွေဖြစ်လာ ဖြစ်လာတဲ့အတွက်ဒီနတ်ကနေပြီးတော့ ဘုရားလျှောက်ထားတော့အဲလိုမြတ်စွာဘုရားဘယ်မှာတင်းသုံးလဲရာဇကြိုမြို့နီးအိနာကုတတောင်မှာရှိတဲ့အိနကနဗလူရဲ့ပိမှမှာတင်းသုံးနော်အိနကနဗလူရှိတဲ့နေရာကြွားရောက်တင်းသုံးအဲ့ဒီမှာအိနကနဗလူကနေမြတ်စွာဘုရားလျှောက်ထားတော့အရှင်ဘုရားဘုရားရှင်တို့ကရုပ်ကိုအသက်ကောင်ဝိညာဉ်ကောင်အတ္တကောင်ဝိညာဉ်ကောင်မဟုတ်ဟောကြတယ်နော် ရုပ်တရားအတ္တကောမဟုတ်ဘူးဝိညာဉ်ကောမဟုတ်ဘူးဒီလိုငါတပါယောက်ျားမေဖို့ဒီလိုဟောထားတော့ဟောတော်မူကြပါတယ်တဲ့အဲ့ဒီလိုမဟုတ်ရင်ဘဲကြောင့်တတ္တဝါခန္ဓာကိုယ်ရရှိပါတယ်လေရရှိနိုင်ပါတယ်လေတတ္တဝါရဲ့အယိုးတွေအသားတွေဘယ်ကရောက်လာပါတယ်လေတတ္တဝါဟာဘဲကြောင့်မိခင်ဝန်တွေမှာကိန်းအောင်ညှိတွယ်နေနိုင်ပါတယ်လေဒါမေးတာပေါ့ အဲ့လိုမေးတဲ့အခါဘုရားကဘာဟောခဲ့လဲမိမကြည်လိုက်ပါနဘလူတဲ့ပထမဆုံးဒီခန္ဓာကိုယ်ရဲ့မိခင်ကပရိသန်နေနေတဲ့အခါပထမကလလဟောဒီခုနကပရိသန်နေစိတ်လေးတီတာနဲ့တွေ့ပရိသန်နေစိတ်လေးနဲ့အတူကလလရေကြည်လေးခေါ်တော့အဲ့ဒီကလလရေကြည်လေးမှာခုနရုပ်30ပေါ့နော်ကလ3စီရုပ်30အဲ့ဒါလေးပရမတ္တဝါတွေယတ္တဝါတွေမှာကလလရေကြည်နေနဲ့ ဒါဖြစ်ပေါ်လာတယ်ဒါမိတ်မှာနော်နောက်ဒုတိယကလလာဟောတိအဘုဒ္ဓံဒုတိယရေတ္တပမှာအမြုပ်ကလေးဖြစ်လာတယ်အဘုဒ္ဓဇာယတိပေတိတတ္တိယရေတ္တပမှာအတာတေလေးဖြစ်လာတယ်ပေတိနိဗ္ဗတတိကနောသုဒ္ဓရေတ္တပမှာအတာလုံးလေးဖြစ်လာတယ် ပြီးတော့ကနာပတာခာဇာယံဒီပြေသမယတမမှာခေါင်းတို့ခြေလက်နှစ်ဖက်တို့လက်ခြေနှစ်ဖက်လက်နှစ်ဖက်ဖြစ်မိနေရာမှာခက်မှ၅ရအဖု၅ခုတွေဖြစ်လာတယ်။နံပါတ်6ကေတာလောမှာနခါပိစာအဲ့ဒီနောက်မှာစပင်းနေမှုလက်သေးတွေခြေသက်စာရတဲ့ကိုယ်ငါစိတ်ပိုင်းတွေဆက်လက်ဖြစ်ပေါ်လာကြတယ်။ပြီးတော့မှမိခင်ဝမ်းမှာဒီနေ့တတ္တဝါဆိုမိခင်စားရစားရမြတ်တာနေရတယ်ဒီလိုရှင်းပြတော့ အဓိကတော့ခုနကနတ်ကဘာမေးလို့ ਆ လဲသောကဘာသူမေးလို့တဲ့မေကုံလေးပြောတာတတ္တဝါဆိုတာအတ္တကဝိညာဉ်ကခေါ်တယ်ပုဂ္ဂိုလ်တတ္တဝါကပုဂ္ဂိုလ်တ attva မိဝမ်းတွင်မှာပဲဖြစ်တည်တဲ့တရားနဲ့ခြေလက်အင်္ဂါပြည့်စုံဖြစ်ပြီးကြည်လာခြင်းဖြစ်တယ်ဒီလိုယူဆတာအတ္တကောင်အတ္တကောင်ဝိညာဉ်ကောင်မရှိဘဲနဲ့ဘယ်လိုလုပ်ပြီးဒီခြေလက်အင်္ဂါမျက်စိနာစာရည်တဲ့ စသည်တဲ့အသိစိတ်တွေဖြစ်နိုင်မလဲဆိုတဲ့အတွေးအယူဆတွေဖြစ်တော့အဲ့တွေးယူဆတွေမှားတဲ့အတွက်ခုနမေကုံမေးတာပါပဲเนาะအောက်ကအထိပ္ပယ်ရှင်းလင်းချက်ကထပ်ပါသူ ပြောလို့တဲ့မေကုံမရှင်းပါဆိုလို့ထပ်မေးထားတော့နော်သူကလူတွေအများစုတတ္တဝါတွေအများစုကဒါအသက်ကောင်ဝိညာဉ်ကောင်လေးဒီပုဂ္ဂိုလ်လေးရှိတယ်ဒါလေးကမိဝန်းလေးမှာဒီတိုင်းနဲ့ဖြစ်တာလို့ねခုနခြေလက်အင်္ဂါတွေသူကသူ ပြည့်စုံလာကြီးပြင်းလာတယ်ဒီလိုပဲပေါ့ဒီလိုအဲတော့ဒီအသက်ကောင်ဝိညာဉ်ကမရှိဘဲနဲ့ဘလို့လုပ်ပြီးတော့ခြေလဲအင်္ဂါတွေမျက်စိနားတွေအသိစိတ်တွေဖြစ်လာနိုင်မလဲဒါမျိုးတွေးခေါ်ယူဆမှားသွားနိုင်တော့ဒါကိုဘုရားအဖြစ်ရှင်းချက်ပေးတော့နော်ပြီးတော့မှဘုန်းကြီးတို့ဗာသိရမလဲဆိုဒီရောအကြံမြင်သဘောပေါက်ဖို့ဟာကဟွဘုန်းကြီးတို့လူတွေပဲပြောကြအောင်ပေါ့ဗျာ လူတွေဟာဘာလဲဆိုတော့ဘယ်လိုနည်းနဲ့လူဖြစ်လာလဲဗုဒ္ဓဘာသာဆိုင်ရာကျမ်းဂန်ပေါ့နော်ဒီမှာတော့ဘုန်းကြီးတို့ကကာဘတေယကပုဂ္ဂိုလ်ပရိသတ်ဒီနိုင်ဒီနေနိုင်မှုအတွက်အကြောင်းသုံးမျိုးပေါ့လူတွေဟာကြမိမိခင်ရဲ့သားအိမ်မှာလာရဆူပြဥဒုသွေးတွင်ကြီးတို့စွန့်ပယ်တန်ရှင်းနေတဲ့အချိန်ဖြစ်ရမယ်မိဘနှုတ်ရဲ့ မိသားစုတွေကိုပေါင်းစုံမိရမယ်ဘဝဟောင်းကဘဝတဲ့ကုပြောင်းဖြစ်ပေါ်ပဋိသင်ဝိညာဉ်စိတ်တွေကရှေ့ရှုပြီးနေရမယ်အဲ့ဒီအကြောင်းသုံးမျိုးကြောင့်ဒါပဋိသင်နေနေနိုင်တယ်လို့ပြောတော့ပြီးတော့ဒီမှာကဂဘတေယကဆိုတာနည်းနည်းစဉ်းစားမယ်ဂဘတေယကဆိုတာဘုန်းကြီးတို့တင်ညုံမှာသင်ဘူးတဲ့အတွက်ဒါပါမှရေးမထားတော့ဘူးဗျာဂဘတေယကဆိုအန္တစဆလာဝိဒနှမျိုးရှိတာပေါ့အန္တစဆိုတာကဥက္ကုံတွင်မှာဖြစ်တဲ့တတ္တဝါမျိုးကိုဆိုလိုပါတယ် ကဗတိယကနှစ်မျိုးပေါ့အန္တစပုဂ္ဂိုလ်ဇလာဘုဇပုဂ္ဂိုလ်အန္တစဆိုဥက္ကုတွေမှာဖြစ်တဲ့တတ္တဝါတွေငဲ့မျိုးမျိုးပေါ့ကိုယ်ရီတို့လိတ်တို့ငါတို့ဥတွင်မှာဖြစ်တဲ့တတ္တဝါမျိုးပေါ့ဇလာဘုဇဆိုတာအိမ်မှာဖြစ်ရတဲ့တတ္တဝါမျိုးပေါ့လူတို့ချိန်တို့မြင်းတို့ခွေးတို့စတဲ့တတ္တဝါဒါမျိုးဆိုလိုတာအဲတော့ ဒီအင်္ဂါ၃ချက်ကြောင့်မို့ကဗ္ဗတေကတတ္တဝများဟာပရိသန်နေစဒီအင်္ဂါ၃ချက်နဲ့ညီပရိသန်နေစိတ်ဖြစ်ပေါ်လာတော့ဒီတော့အတိတ်ကံကပြုလုပ်ထားတဲ့ကံတတ္တိယဘဝတစ်ခုမှာပရိသန်နေဖြစ်မဲ့ပရိသန်နေဖြစ်တည်မဲ့ပရိသန်နေဝိညာဉ်ကံမစားရုပ်မျိုးစုရောရှာရင်အတိတ်ကံပဲခုနပရိသတ်သုံးဘောပါကြည့် နော်အတိတ်ကပြုတ်လိုက်လိုက်တဲ့အခါကျတော့ဒီဘက်ဘဝမှာပဋိသန္ဓေစိတ်ဖြစ်မယ်ပဋိသန္ဓေစိတ်ဖြစ်နေတူဘာဖြစ်မှာလဲစေတသိက်ဖြစ်မယ်ပြီးတော့ဒီဒီပဋိသန္ဓေစိတ်နဲ့တူကံစားယုတ်ဥပခိုက်တာမှာကံစားကံစားယုတ်တွေဖြစ်မယ်ထိခိုက်တာမှာဥဒုစာယုတ်တွေဖြစ်လာမယ်ဒါကိုပြောရင်နောက်ဓာတ်ရပြောရင်တော့ပေါ့လေဒီပဋိသန္ဓေစိတ်စေတသိက်ကံစားယုတ်တွေဥစားယုတ်တွေဖြစ်စေနိုင်တာပါလေအတိတ်ကံရဲ့ ကမ္မတတ္တိကနေခြေစုပ်ပြုလိုက်တာပဲဒီကမ္မတတ္တိဖြစ်တဲ့အထက်မှာကမ္မတတ္တိထဲမှာဘာပါလဲဆိုကိုပြုကြတဲ့တိတ်တုံးကကုသကံပါရမီတွေပါတယ်တတ္တိတွေပါတော့ကံကောင်းတာတို့ဉာဏ်ကောင်းတာတို့ဆိုတာကအခြေခံအဲ့ဒီတည်းမှာပရိသန်တွေတီးကြဲပါပြီးသားပဲကိုပြုလုပ်တဲ့အတိတ်ကပါပြီးသားပဲဒါကြောင့်ဘုန်းကြီးတို့ဝေဖွာလာတဲ့ခါမှာ မိသားစုတစုတည်းပဲဒီတမေတဲ့မွေးလာရုပ်ချင်းကွာမယ်စိတ်တချင်းကွာမယ်ကာညဉဏ်ညင်းကွာမယ်ခါတလေမွာညီမမွာညီကိုဖြစ်ပက်စေပေါ့ရုပ်ဆင်းကတူးသလိုလိုရှိပေမဲ့လို့သူကညံညင်းကွာသွားတာကံညင်းညံညင်းကွာသွားတာဥပရိယုတ်လည်းကွဲပြားသွားပြီဖြစ်ဖြစ်ချင်းနဲ့ဒါကဘာဖြစ်လို့ဘုန်းကြီးတို့အတိတ်ကပြုခဲ့တဲ့ကံကြောင့်ပဲ ဒီထိတ်ကပြုတ်ခဲ့တဲ့ကံအတိုင်းပဲဘုန်းကြီးတို့ကဖြစ်ကြတာဒါလေးနားလည်ထားဖို့ပါအဲတိတ်ကပြုတ်ခဲ့တဲ့ကံကြောင့်မို့ဒီခုနကကမ္မဇာယုစိကံစေဥရဟာရအကြောင်းလေးပါပေါင်းဆိုဒီခဏလုံးရဖြည်းဖြည်းချင်းကြီးထွားလာအဲတော့ဒါကြောင့်ဗျာအဲ့ဒါကိုရှင်းပြတာနော်ခုနကနတ်ဘလူးကြီးကိုဗာပြောလေနတ်ဘလူး သင်ထင်မြင်ယူဆထားသလိုဒီအတ္တကောင်လေးကြောင့်ဒီရုပ်အင်္ဂါတွေပြည့်စုံကြီးထွားလာတာမဟုတ်ဘူးကံစေဥဒ္ဓဝါဒအကြောင်း၄ပါးတို့ကစုပေါင်းထောက်ပံ့ပြီးဆောက်ထားခြင်းတာဖြစ်တယ်ဒီခန္ဓာကိုယ်ကြီးဒါကိုပြောလို့ရနော်ဒါဆိုအပြင်ဒီအတ္တကောင်ဝိညာဉ်ကောင်လေးကြောင့်မို့ဒီရုပ်ခန္ဓာကိုယ်ရလာတယ်ဒါမျိုးထင်တာကိုမင်းမဟုတ်ဘူးဆိုတော့မြတ်စွာဘုရားဖြည့်ရှင်းတာနောက်အောက်ကတော့အဲ့ဒါ ဒုက္ခိစေချအခန်း6အင်ဝခေဝန်စေကြီးဥကောင်းလူကြီးထားလေးတော့ကောင်းပါတေဇောဝါယောနော်ဟောသူကဝါရီအပိုက်တရားချအဒီတေဇောနာဝါယောချောင်းမှာရှိတဲ့ဒီပုတ်ထီလေးဖြတ်ခြင်းနဲ့တေဇောဝါယောပေါ့နော်ဒါလင်္ကာရေးတာဒီကြတဲ့ပုတ်ထီတေဇောဝါယော အာဘောပထဝီနော်ဒီအာဘောနဲ့နောက်ကဒီပုတ်ထီလေးလည်းဖြတ်အာဘောပထဝီ ပြီးတော့စင်စီကကာတနော်စင်စီကာတထိုဓာတ်များတို့ထိုဓာတ်ဟောသူသူအဲ့ဒါကြောင်းရဖြစ်ဓာတ်ဟုတ်တယ်ဓာတ်ထိုမြမှကမှန်တယ်မှန်နော်ဓာတ်ထိုမြတို့မှမဟုတ်ဒီဟာမြအရာရရလေးရပင်းလေးထည့်လိုက်ဟုတ်ပြီမှန်ပြီဓာတ်ထိုမြတို့ ဆုံးစအသင့်ရှေ့နဲ့နောက်ပိုင်းအစဉ်တိုင်းလျက်နိုင်ခိုင်သမှု ပစ္စည်းပြုသည်ဤလူဘဝဤလူဘဝဤလူဘဝနဲ့တန်ထာနာနည်းနည်းလေးခြားခြင်းနဲ့ဒီခြားလေးနည်းနည်းပုတ်ချဤလူဘဝတန်ထာနာက အစရေးကြီးအမြုပ်ဒီမှ တွေးရည်သားစစ်တွေးရည်သားတက်ဟုတ်တယ်ခမဖြစ်၍တလိချိန်လျောခွာမြင်မျောဤထိုယောဂစမတိမြလျင်ကာလအဖို့ထိုဓာတ်တို့နှင့်ကာလအဖို့ထိုဓာတ်တို့နှင့်မနဲ့မချိုမယွင်းမကွင်းမကွေး လေးတွေဣရိယာဖြစ်ကြရာဤလေးတွေဣရိယာဖြစ်ကြရာဤဒါဘုန်းကြီးတို့နရဒုခိဆိုတဲ့စေချံကနေရေးထားတာဒီမှာပြောလို့ရင်ကအထူးပြဆိုချက်ကဘာလဲဆိုတော့သူကတော့ဓာတ်ကြီးလေးပါးနဲ့ခွဲပြထားတဲ့အတွက်မှတ်သားစရာကောင်းလို့ဘုန်းကြီးတို့ထောက်ကြည့်တော့ပါဟုတ်နော်အပေါ်နည်းနည်းတင်မယ်ခုနစကားဘာပြကျင်တာလဲဘာပြောကျင်တာလဲဆိုသူကပရမတတ္တာဟာမာတေဇောတကဥဆောင်နေတယ် ဒီဇောတာဥဆောင်နေတယ်ကလလရေကြည်လေးပေါ့လေဒါလေးဖြစ်တယ်ဆိုလို့ဒုတိယတတ္တဟာမှာကြတော့ဝါရုဒ္ဓကဥဆောင်နေတဲ့အမြုပ်ကလေးဖြစ်တယ်တတိယတတ္တဟာမှာဒါသူဆေချာနဲ့ညီရတာဒီဘမှာဆေချာတတိယတတ္တဟာမှာအာဘဒ္ဒဥဆောင်နေသူကြီးခဲလေးဖြစ်တယ်ဇௌဒ္ဓတတ္တဟာမှာပရိဝဒဥဆောင်နေနည်းနည်းမာတဲ့တားတဲ့ကလေးဖြစ်တယ် ပြေစမတတ္တာမှာအာကာတတ္တဥဆောင်၍ခက်မှငါးပြားဖြစ်ပေါ်လာတယ်။အဲတော့သူပြောလို့ရင်ကတော့ဒီခန္ဓာကိုယ်ကြီးဖြစ်ပေါ်လာအောင်ဓာတ်များကဒီကဥဆောင်၍ဆောင်ရွက်နိုင်ဖြစ်တယ်။အတ္တကဝိညာဉ်ကောင်ကြောင့်မဟုတ်ဘူးအတ္တရဲ့အစွမ်းကြောင့်မဟုတ်ဘူးလို့ပြလို့ရင်ပါပဲ။ဒါလေးမှတ်ထားဖို့ပါ။နောက်အောက်ကဆက်ကြည့်မယ်။ဘုန်းကြီးတို့ ရေးထားကြတော့စိတ်ထောင်းတော့ကိုကြည်စိတ်ပြုံမှာ ကိုနုဆိုတာလေးတွေပြောကြတော့နော်အဲတော့ကျမ်းမှာတန်ဆွမ်းနာမည်ရေးမှာဘာတွေလို့လဲရောအာတာတစ်ခုတည်းနဲ့မဖြစ်နိုင်နော်နာအာတာလည်းရှိမှဖြစ်နိုင်တယ်ရောအာတာတစ်ခုတည်းကယူဆိုင်နေလို့မဖြစ်နာနံတရားတွေနာအာတာတွေကိုလည်းဟုတ်လားကယူဆိုင်ကိုလိုတယ် ပြောရတာတကူလည်းအစားတောက်လေးတဲ့ဂယူဆိုင်နေပြီးတော့စိတ်ပိုင်းဆိုင်ရာတွေဂယူမဆိုင်တော့စိတ်ထောင်းတော့ကိုကြည့်ဟုတ်လားစိတ်ဆင်းရဲကိုဆင်းရဲဖြစ်တော့လေယောဂဘယ်လိုမှမပြောက်ပါဘူးစိတ်ပြုံမှကိုလူအဲ့တော့ဒီခုဘုန်းကြီးတို့တရားအထုတ်ကြတယ်ဆိုတာကဒီစိတ်တပိုင်းဆိုင်ရာပေါ့အလုပ်တရားလုပ်ကြတဲ့စိတ်ပိုင်းဆိုင်ရာတွေများများလို့ဟုတ်လားခေတ်ကာလတိုးတက်လာလို့ရုပ်ပေါ်ပင်ပစ္စည်းတွေလည်းသိမ့်များတော့ ဒီနောက်လိုက်နေကြတော့ဒါတွေသုံးနေအောင်လုပ်ကြတဲ့အခါစိတ်ကပင်ပန်းစိတ်ပင်ပန်းတဲ့အခါကျတော့ဒီစိတ်ရဲ့အတွက်ကြတော့ဖြည့်စည်းမရှိဘူးရုပ်ကြတော့ပင်မကနာယူမယ်စားတော့စားမယ်အဲ့ဒီလောက်နေလဲလေသူကပျော်ရွှင်မှုမရနိုင်တချို့ကြစိတ်မချမ်းသာတော့အသက်ဆုံးရှုံးသည်ဒီဖြစ်အဲကြောင့်ဘုန်းကြီးတို့စိတ်ပံပင်မမှုကို တည်ပြောက်ဖို့အတွက်ဘာလို့ ਆ လဲတရားနဲ့နေကြနော်ခုတရားထုတ်ကြတယ်တရားကျင့်ကြတယ်ဒါပဲဘုံကြီးဖြစ်လူဖြစ်ရဟန်းဖြစ်ဖြစ်ကိုကတရားနဲ့မနေနိုင်တော့စိတ်ဆင်းရဲမှုတွေမခံနိုင်ဘူးတရားနဲ့နေကြမှာလောကလည်းနေလောကရာနေကျုံနေမှာပဲအခုဆိုဖြည်းဖြည်းနဲ့ကဘာကြီးကစိတ်ချမ်းသာစရာတွေမချမ်းသာစရာတွေရဟောနာ ယောဂကြောင့်မချမ်းသာစရာစစ်တွေဖြစ်လို့မချမ်းသာစရာဟိုမျိုးစုံပါပဲတယောက်နဲ့တယောက်နှိမ့်ဆက်လို့မချမ်းသာစရာအများကြီးကြုံလာပြီဒါတွေပြေပြောက်ဖို့ကတော့တရားပဲတတ်နိုင်ပါမယ်ဉာဏ်နဲ့တရားဉာဏ်နဲ့အားတွေကတော့တရင်ကတော့တတ်နိုင်မှာပေါ့ဗျာသူစားစရာမကြီးစားစရာပြီးလိုက်တရင်ကတော့တတ်တာရမှာရေရှိခံနိုင်ဖို့တော့ပဲလွယ်လိုက်ပါလေရေရှိခံနိုင်ဖို့ဆိုတော့တရားရှိရမယ် တရားဆိုသီလကိုခြင်းတရားလည်းရှိမှဒီဆင့်တက်ပြီးတော့တမာရီစိတ်တည်ငြိမ်နေမှအဲ့ဒီတဲ့အသိဉာဏ်နဲ့ရှိမှလောကဓာတ်နဲ့ခန္ဓာရှိဖို့ဆိုစိတ်လည်းတည်ငြိမ်မှအသိဉာဏ်နဲ့ရှိမှခန္ဓာရှိတယ်ဘုလိုကတော့မရပါဘူးစိတ်တည်ငြိမ်ဖို့အဲဘာလို့အောင်လဲခုနသူတော်ကောင်းတရားတွေလောက်အောင်ပေါ့ပရမသူတော်ကောင်းတရားသီလပြည့်စုံလို့ပြီးတော့စိတ်တည်ငြိမ်အောင်လို့ပြီးတော့သိဉာဏ်ဖြစ်အောင်အထုတ် သိဉာဏ်ဖြစ်လို့အာထုစိတ်တည်ငြိမ်မှသိဉာဏ်ဖြစ်တယ်သိဉာဏ်ဖြစ်မှလောကဓာတ်ခန္ဓာရှိဘုလိုဆိုရင်တော့အစုမမလွယ်ပါဘူးခုဘုန်းကြီးတို့တရားသင်ပေးနေဘုန်းကြီးကိုယ်တိုင်မကျင့်ဘူးဟုတ်လေအဲစိတ်တည်ငြိမ်မှုမရတော့အဲ့ဒီတည်ငြိမ်မှုမရရင်ဘာမှသိဉာဏ်မဖြစ်ဘူးဘာမှသိဉာဏ်မဖြစ်နဲ့လောကဓာတ်တွေ့ကြုံခံစားနိုင်မခံနိုင်ဒါကြောင့်မို့ ဒီကျမ်းမာရေးကများသောအားဖြင့်တော့ရုပ်ပိုင်းဆိုင်ရာတွေကိုအဓိကထားပြီးကိယူဆိုင်ကြများဘယ်လိုစားမယ်ဘယ်လိုနေရမယ်ဘယ်လိုထိုင်ရမယ်ဒါတွေလည်းကောင်းတာအဲတော့ဒီတစ်ခုတည်းကြည့်လို့မရဘူးเนาะအကုန်လုံးကြည်ရမယ်စိတ်ထောင်းတော့ကိုကြည်စိတ်ပြုံမှကိုနုဆိုတာကိုစိတ်ပန်းရှာလည်းဆောက်ရှောက်ဖို့နာအာရတရားတွေကိုလည်းဆောက်ရှောက်ဖို့လိုတယ်နာ နော်ရုပ်အာရတရားတွေဖြူဆန်းမှုနာအာရတရားတွေလည်းဆက်အောက်မှာဆက်ကြည့်မယ်အသက်ကိုညံဆောင်ဥစ္စာကိုခံဆောင်နော်အဲ့ဒီကိုဘုန်းကြီးတို့ဒီယုတ်တရားတွေဖြစ်ပေါ်လာကြောင်းကြည့်တော့ကံစိတ်ဟုဒုအာရအကြောင်းတရား၄ပါးပေါ့ဗျာအဲ့မှာကြည့်လိုက်တဲ့အခါကျတော့ဒီအကြောင်းတရားတွေခွဲခြားစိတ်ပြန်ကြည့်ကံနဲ့စိတ်ကပါနံတရားပဲဥရုရအာရယုတ်တရားပဲနော် ဥရုတွေအာရတွေဂယုဆိုင်ရမှာမဟုတ်ဘူးကံနဲ့စိတ်နဲ့ဒီဟာတွေကိုလည်းဘုရားဂယုဆိုင်ရမှာအသက်ကိုညညာဆောင်ဆိုတော့ဥစ္စာကိုကံဆောင်အသက်ကိုညာဆောင်တဲ့ကဥရုအာရတော့ဂယုဆိုင်လို့မရဘူးကံတရားတွေကံနေနိုင်ကံကောင်းလာကိုကကုသကံတွေလောက်ပြရတော့စိတ်ဓာတ်တွေစိတ်ဆင်းရဲမှုတွေဖြစ်လာပြီးဒီစိတ်တွေကိုတည်ငြိမ်အောင်အေးချမ်းလောက်ပြရမှာပဲနော်များသောအားဖြင့်လက်ကိုကံ အသက်ကိုညံဆောင်ဆိုတာကဒီဟာတွေအကုန်နားလေသဘောပေါက်မယ်ဥစ္စာကိုကံဆောင်ဒါတွေအကုန်လုံးနားလေထားမယ်ဟောဒီအကြောင်းတရားတစ်ခုတည်းနေကြည့်လို့မရဘူးအရာအလုံးကို အာရာ၄ပါးလို့ဆောက်ရှောက်မယ်သုံးဖို့ကံစေဝုဒ္ဓအာရာနော်ဒီအကြောင်းတရား၄ပါးလုံးကိုကိုကဆောက်ရှောက်နိုင်မှသာလေနော်တက်တန်းရှိရှိနေမယ်ကိုဥစ္စာကြတော့ကံတရားကဆောက်ရှောက်တော့ဗောတိတ်ကံက ကိုပြုလုပ်ခါတဲ့ကံတွေပေါ့နော်ဒီကံတွေကပါခဲ့မှဒီကံတွေမပါခဲ့ရင်တော့ကိုရှာထားတဲ့စီးပွားဥစ္စာတွေအကြောင်းတစ်မျိုးနဲ့ဘုံပြုံးပြုံးပြုံးဆိုပြုတ်ကြတယ်ချုပ်တကာတော်မတွေရှောက်တာနော်ဒါပါလေအတိတ်ကံပဲအဲတော့အတိတ်ကံကတော့ပြီးခဲ့ပြီသားဆိုဘာမှလုပ်လို့မရလက်ရှိပြစ္ဆုတ်ပံကံမဲ့ကောင်းအောင်ကြိုးစားအောင်ရှိတော့ အဲနောက်ပြီးတော့အောက်မှာဆက်ကြည့်မယ်ဩကာတော့ဗာလေဆိုတော့ဘုန်းကြီးတို့စုတည်ခြင်းဘဝတကူတည်သွားတဲ့ခါကျတော့ဒီမှာနော်ယုတ်စီဝိတာနာစီဝိတာဆိုရအသက်ရဲ့ဝိဘဝိညာဉ်ရဲ့ကမ္မဇာတေဆိုကိုငွေ၃မျိုးမရှိခြင်းကိုဆိုလိုတယ်နော်အကိုအသက်ကိုကိုယ်ပိုင်ညာနဲ့ဆောက်ရှောက်တတ်ဖို့လိုတယ်ဆိုတော့ ရုပ်ဇီဝိတနာမ်ဇီဝိတပေါ့ဒီသက်ကိုလည်းရှိအောင်ဘယ်လိုဆောက်ရှောက်မလဲဝိဘဝိညာဉ်နော်ဝိညာဉ်ဒီမြင်စရာကြားစရာအာယုန်တွေကတော့ဒါတွေ့နေမှာပဲလေကြာနေနောက်ကဝိညာဉ်စိတ်တွေလည်းဖြစ်နေမှာပဲနော်ကိုယ်ခန္ဓာကိုကာမဇတေဇောပေါ့ဒီဟာလေးလည်းမပြောင်းမပြောင်းဘယ်လိုထိမ့်သိမ့်မလဲဒါလေးကို ကိုယ်ပိုင်ညာနဲ့ဆောက်ရှောက်တတ်ဖို့တော့လိုတာပေါ့အဲ့လိုဆောက်ရှောက်မှအဲကိုကအသက်ရှိနိုင်တာပေါ့ဘို့လို့ဆိုရင်တော့ အာဟာရတခုတည်းပဲများသောအားဖြင့်တော့အဓိကထားပြောကြတော့อืมဒါပေမဲ့ခုနဟိုတာမန်ဆံကကြည့်ရင်တော့ဒီလောကနီးနဲ့ကြည့်ရင်တော့အာရအစတော့ကအဓိကလို့ပြောလို့ရတော့ဒါမဲ့လို့ဘိဓမ္မာနီးနဲ့ကြတော့စိတ်ကပုံရေးကြည့်တော့စိတ်ကရေးကြည့်တဲ့အခါကျစိတ်ကိုပဲအဓိက ထားပြီးတော့ငြိမ်းအောင်အေးအောင်လုပ်နိုင်တော့ကောင်းတော့ ဒီဟာနဲ့ပတ်သက်ပြီးဒီအကြောင်းအရာတွေတခုပြောခြင်းတယ်ဒီအကြောင်းအရာကအချိန်ပေးပြောရမယ်ဆိုတော့ဘုရင်ဒီလောက်နဲ့သိနေတယ်နော်နဲ့ဖြာမှာဆက်လက်ပြောမယ်ဒီနေ့ဟောပြောဆုံးဆုံးမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်မျိုးဖြစ်ကြပါစေဆရာတော်ဘုရားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဖေဟာသာ